လေးကဖောင်းမှုပကူကအစပူလေးနဲ့ပေါ်လာတဲ့အာယုန်တိုင်းရှိခွရှိခွတိုင်းမှာစံတဘောလည်းပဲပါရှားရှားအင်းအားစီလည်းပါတော့ကုန်လေးဒီအချမ်းသာပြောခဲ့ပါတယ် ဒီတရားတွေကတစ်ခုနဲ့တစ်ခုပူးပေါင်းပြီးတော့ဒီမြတ်ဖြစ်လာတဲ့အခါမှာအောဘကောင်းတော့အောင်ပဲတတိသူတွေတိုးတက်ပေါ်ပြလာတယ်ဆိုတာလည်းကျွန်တော်လည်းပြောသွားပါတယ်အဲ့ဒီတရားကြီးတွေကပထမဆုံးဝိတက်စာမြင်ပေါ့အင်းတက်ကသူက စံတရားတွေကအစိတ်ပိုင်းတစ်ခုပါပဲသင်္ကာတစ်ခုပါပဲ။အဲဒီသူ့ကိုဥဒကဇာနေကဥဒကဇာနေပေါ့။ပေါ်လာတဲ့ရှုခွဲအာယုံနဲ့ရှုမှတ်တဲ့စိတ်နဲ့တက်အောင်ရှုမှတ်တဲ့စိတ်ကလေးဟာအဲ့ဒီပေါ်တက်ရောက်သွားအောင်ဆွဲကျင်ဖို့လိုပါလိမ့်။တက်တဲ့ကြီးခါလေးရောက်ပါကျေစုမှုလေးပါရတယ်ဆိုတော့ အဲ့ဒီရည်သိမှုတွေဟာအချိန်ပေါင်းများလာလို့ရှိရင်ဒီဝရဏတရားတွေဖြစ်ခွင့်မရဘူးဒီဝရဏဖြစ်နေတော့အထူးအဖြင့်အဲ့ဒီဝိတ္တဟာဒီလောက်လိုက်ကြတဲ့ဖြောင်းဖြောင်းဆက်ရည်ပဲဖြစ်တယ်လို့လည်းပြောတော့ပါတယ် ဖြစ်မြင်ဖြစ်ဆန့်ကျင်တဲ့ဖြစ်ပုံလေးတွေလည်းပဲနည်းနည်းရှင်းပြတော့ပါတယ်ဝိတက်ကဝိထာရဝသူတို့ခြားခြားဆုရှားမှုသဘောရှိတယ်ဝိပါရဝဆိုဝိจารณရုပ်တော်လို့ဖွင့်ထားပါတယ်သူတို့ခြားခြားဆုရှားမှုဆញ្ញတန်လာဘုရားဥသာဒီလိုလှုပ်တဲ့အလှုပ်တော့မဟုတ်ပါဘူး မသိရင်သာဒီလှုပ်တော့ရွရွလေးဆိုပါလေရွရွလေးဟင်းစိတ်စမဦးတဲ့ပြန့်နှံ့သွားရင်အဲ့ဒါလှုပ်တဲ့ဆက်စားလေးဖြစ်ဒီလိုလုံးမှတရားတကုနဲ့ပြည့်ပြည့်စုံပြတ်မှတ်သွားတဲ့အခါမှာပြတ်မှတ်တယ်ဆိုရတာအဆုတ်ရှားသွားတာပဲ။ရှင်းရှားသွားတယ်ဆိုဆိတ်ရှားသွားတယ်ဆိုဖြစ်သွားတာ။တစ်ဖိတ်နဲ့တုံးလာတာပဲ။ဒီတက်ကလည်းပဲအဲဒီလိုပဲ ပြန့်နှံ့ပြီးတော့လှုပ်ရှားရှားလေးဖြစ်သွားတာလှုပ်ရှားရှားလေးဆိုလို့ရှိရင်လှုပ်ရှားတော့နှုတ်ချတဲ့သဘောလေးနဲ့ဖြစ်နေတော့စိတ်ဟာပွင့်ကားလှုပ်ရှားပြီးတော့နှုတ်ချတဲ့သဘောလေးဖြစ်နေတယ်ထိုင်မှန်ကြည့်တာမရှိဘူးထိုင်မှန်ကြည့်ရတာစိတ်ကကျုပ်ပြီးတော့မလုံနဲ့အောင်လို့စိတ်ကိုတုံ့ထားတယ်ကြည့်ခိုင်းဖြစ်သွားတာ ဝိတကတော့အလှုပ်လို့ရောက်ရလေးဖြစ်နေတော့ဖြစ်ခရီးဖြစ်ပြီးတော့ငြိမ်နေတာနဲ့လှုပ်လို့ရောက်လေးဖြစ်နေတာလည်းဟာဆောင်ရဆိုင်နေတာပဲဒီပေါ်တိုင်းအာယုံစိတ်ကလေးလှုပ်လို့ရောက်လေးဒီပေါ်မှာစိတ်ကလေးလှုပ်ရောက်လေးဖြစ်နေအောင်လို့ဖန်တီးနိုင်လို့ရှိရင်ဒီစိတ်ဟာဒီစိတ်မှာစားမဆုံးတုံ့ဆုပ်တဲ့ဒီနမိတ်ကလည်းဝင်တော့ ကျွားတွေကုန်ခန်းပြီးတော့ပင်မပြီးတော့စိတ်ဟာထောပါအေးနဲ့တွေ့တဲ့အခါမှာခက်တော့လို့ပေါ့သူစိတ်ကြီးလည်းဖြစ်မသွားဘူးစိတ်ကူခကြီးဖြစ်စီတာတဲ့ဓာတ်တွေလည်းခိုးရဝင်မလာဘူးဆရာစိတ်ဟာပြည့်ပြည့်စုံစုံလှုပ်လှုပ်ရှားရှားပုံမှန်ကာကာလေးလမ်းလမ်းဆန်းဆန်းလေးလည်းဖြစ်လာတော့ဒီတော့ဥဒိကစိတ်ကိုအဲဒီပေါ်မှာအများကြီး ကိုယ်ကလမ်းဆောင်အောင်ဆုလို့ရတယ်ဖြစ်ပြီးကိုယ်ကလမ်းဆောင်ပြုလုပ်ပေးတဲ့တတ်တယ်။အဲ့ဒါနားလည်ရပါလား။အရသယောဂီပုဂ္ဂိုလ်တွေဟာဒီဝိတ္တဟာသိရေးကြည့်ပါတယ်ဝိတ္တသာ။အဲ့ဒါလည်းဆိုတော့အထုသမှာသီလမေတ္တာဟာအနိကဆုံးအတိတ်ကြာကြပါလိမ့်။အန္တရာယ်တည်းရဲ့ဒီကြေရကြလို့ပဲဆိုတော့ အဲ့ဒီရန်သူကိုနိုင်နေချိုခွင့်ဆိုင်ဆုံးရှိပါတယ်သူအာရှိရမယ်။အဲ့ဒါသူကအာရှိတာလေဆိုလို့ရှိရင်ကဥဒက်ကိုလောင်ပြလိုက်တာ။အာလောင်ဆန်းတော့တယ်အဲ့ဒီကိကနာရှိလာရှိလာမိတာ။ဆန်းကလောင်ကျမ်းတယ်ဆိုတော့ရှုပ်နေလိုက်တော့ရှုပ်လိုက်တော့ရှုပ်လိုက်တော့အဲ့ဒါကိုပယ်လိုက်တော့ခဏဆိုင်ကအားကြည့်တော့ အားကြည့်လာလို့ရှိရင်ခုနကိလမိစ္ဆာဟာလည်းပဲဖြစ်ခွင့်မရတော့ဘူး။အဲသစ္စာရာကတော့စီရင်သုံးတတ်တဲ့သဘောပါပဲ။ရိုးရိုးစိတ်ကူးနဲ့စီရင်သုံးတတ်တာမျိုးလည်းရှိတယ်။လက်တွေအားထုတ်တဲ့အခါမျိုးမှာရှုပ်ွက်အောင်နဲ့ကိုယ်တိုက်တကယ်လို့ဖြစ်ပြီးတော့ ကြည့်ကြည့်နေနေပါလေအဲဝင်စိတ်နဲ့ပုတ်တက်နေပါတဲ့အခါမှာဒါပါလဲဆိုတာပါလေဆုံးဖြတ်ချက်စနိုင်တော့အောင်သူကတန်တရားအဲတန်တရားချင်းစီစီရစ်ဆိုတဲ့သဘောသိရသွားပါတယ်။ကျန်ကမြောက်မှာတော့ဣသရာကို ပညာနဲ့အလားရှိတယ်လို့ပြထားပါတယ်သူကတော့သူကလည်းသူအတိုင်းထွာနဲ့သူဒီသံတရားရှင်းပြီးတော့ရှင်ရင်ရင်ကြည့်ရင်သဘောရှိတတ်ပါတယ်သူကတဝိသိကစာကတော့အရာဝတ္ထုတစ်ခုကိုဒါပါလဲဒါလည်းပါကြောင့်လဲဆိုတော့သုံးသပ်လိုက်လို့ကိုယ်ကညမမီးလို့လည်းဖြစ်တတ်တယ် အဲ့ဒီကကြောက်လို့ရှိရင်တော့သူတော့သူတော့နဲ့မဝေခွဲနိုင်အောင်ကိုရှိပြီးတော့ဆံပြရတယ်လည်းဝန်တတ်တာပဲဝေဘာမှုတွေလည်းပဲများနေတတ်တာပါပဲဒီတော့သဘောမှအာယုံမှာဝိသရာဝင်မှုဆိုလို့ရှိရင်ဆင်းရဲတုံ့တက်တဲ့သဘောမပါဘူးဆိုလို့ရှိရင်အာယုံနဲ့စိတ်တွေကထိထိမိမဟုတ်တော့ တန်လျာမကင်းဘူးဒီကိစ္စဆိုတာသူလို့သူလို့နဲ့ပေါ့လေသဘောမှကိုအတိအကျမဆုံးဖြတ်နိုင်တာပေါ့လေဒါဘယ်လိုလဲတကယ်ဟုတ်တယ်ဘယ်ဝါလဲစသည်ပေါ်လေဒီမှာဆက်နေလို့နေလားအခုချိန်ပြီးတော့အားဆိုင်မှလည်းအရုံးနဲ့ရှိပြီဆိုလို့ရှိရင်ထပ်ပါလဲဆိုတော့ရှိတော့ဘာမှစိုက်ပြီးတော့ဖောင်းမှုကိုချိန်ပြီးတော့အားဆိုင်မှလည်းတဲ့အခါမှာ တောက်တဲ့လှုပ်ရှားတဲ့သဘောလေးနဲ့သွားပြီးတော့ကြည့်ကြည့်ဖြစ်နေတဲ့အခါမှာဒါတောက်လာပဲဆိုတာပေါ့။ဒါပါလဲဆိုတော့တံပြတ်ဆုခုမလိုတော့တံပြတ်ကြီးကျင်းပြီးတော့ပေါ့လေဒါတောက်လာပဲဆိုတာပေါ့။ဆင်းရဲတဲ့သဘောကြီးအလိုလိုပါတော့တာ။စိတ်ကလေးရှင်းသွား။ရှင်းသွားပြီဆိုလို့ရှိရင်ဒါပါလဲဆိုတော့အကြီးကြီးဆုံးဖြတ်နေတဲ့အပိုင်းရှိရောက်သွားတာ။ခိုင်မာတဲ့တတ္တတရားမဟုတ်တော့ဘူး။မဟုတ်တော့လည်းပဲတတ္တတရား အရေးအယောင်လေးလည်းဒီခါလေးပြလာတာပါ။နောက်ပိုင်းပိုင်းလည်းကြည့်သွားတဲ့ခါကျတော့ဒါဟုတ်ပြီဆိုပြီးတော့ပေါ့လေအတည်ပြုလိုက်ကြပါလား။ဆုံးဖြတ်ချက်ချလိုက်ကြတာပါ။အဲဒီခါကျတော့တတ္တတရားတည်ကျင်သွားတယ်ဘာဖြစ်လဲဆိုတော့အတိညာပါလာ။ခုကတော့အတိညာတည်တရားလေးပေါ့လေ။ပညာကတိကဆိုတော့တည်တရားလေးတော့ဖြစ်လာတာပါ။ တန်တရားကင်းလောက်အောင်မလို့ကြည့်တရားမျိုးတော့ဖြစ်လာတာဘယ်လိုဆိုတော့မဖြစ်တော့ဘူးသဝိသရကစီရင်ဆုံးဖြတ်တတ်တယ်တန်တရားကင်းပြီးတော့စီရင်ဆုံးဖြတ်တတ်တဲ့သဘောပိစိကိစ္စအမှန်တရားကိုမဆုံးဖြတ်နိုင်တဲ့သဘောဟွန်းတရားစီဝေဖန်တဲ့သဘောပေါ့အတိမပြုနိုင်တော့ဝေဖန်တဲ့သဘောသဝိသိကိစ္စခေါ်ပါတယ် ယောဂိသာရရဲ့ဆန့်ကျင်တဲ့ရာသူဟာဝိသိကိစ္စပဲဝိသိကိစ္စနိဝရဏပဲသူဝင်လာလို့ရှိရင်တော့တန်တရားကင်းမှဖြစ်ခွင့်ရှိတဲ့ကုသိုလ်တွေပေါ့လေတန်တရားမကင်းတော့အဲ့ဒီကုသိုလ်တွေဖြစ်ခွင့်မရတော့မင်းတို့လည်းအုံးမှာဖြစ်အောင်မယ်ဆိုတဲ့ငါနေရာရုံးမယ်ဆိုတဲ့အနေနဲ့ပေါ့ဝိသိကိစ္စနေရာကြီးထားရတော့အဲ့ဒါကိုနိဝရဏ သံဃာကြီးဖြစ်သလောက်မစင်ကြတဲ့စိတ်တွေကလည်းကဆက်ကဆက်ကဖြစ်နေတော့အဲ့ဒီစိတ်အစဉ်တွေကိုလည်းသူကညင်ညာအောင်လည်းပြုလုပ်တတ်တယ်ကွာရှိတဲ့တော့ဥပ္ပကိလေသာဆိုတာပါတကယ်အကြည့်ပါလေဖြစ်ခွင့်ရအောင်လည်းလုံးဝတားဆီးပြီးတော့ငကိုရှိရဲဆိုအကြည့်ညာလေးတော်မှရှိနေအောင်သူကပြုလုပ်တတ်တယ်ပညာဒုက္ခိကလနာဆရာတော်ခေါ်ပါတယ်ဒီကတော့อืม ဆိုတော့ကြောက်ချင်ကောင်းတဲ့တရားတွေကတော့ဒီတော့ဝိသတာရဲ့ဆန့်ကျင်တဲ့ဉာဏ်တူဟာဒီစိကိစ္စနိဗ္ဗာန်ပဲဆိုတာသိရပါလေဒီစိကိစ္စနိဗ္ဗာန်ဟာတကယ်အာယုံပေါ်မှာမဆုတ်ဆက်နိုင်ပဲနဲ့သို့တော့သို့တော့ဘဝကွန်းဆိုင်တဲ့တန်တရားတွေနဲ့ပဲအချိန်ကုန်တတ်ပါတယ်တန်တရားတွေများတတ်ပါတယ်သစ္စာကဥစ္စာကတော့ ခေါ်တဲ့အာရုံနဲ့ကြောက်အောင်ချိန်ကြည့်လိုက်တာနဲ့ထက်ကလေးကိုကြည့်သွားပြီဆိုလို့ရှိရင်အဲဒီအာရုံပေါ်မှာအပြည့်သွားအာရုံရောက်ပြီးတော့အဲဒီအာရုံကိုပါပဲဆိုတာပေါ့လေအဲဆင်းရဲဆုံးဖြတ်တဲ့သဘောဆုံးဖြတ်ခြင်းအောင်ဆင်းဆုံးဖြတ်တဲ့သဘောပေါ့လေဖြစ်သွားတာပါလားဒီအာရုံမသိနဲ့တဲ့အောင်ရည်စူးပြီးတော့ဝိသရာကစိတ်ကိုအဲဒီအာယုန်ထဲမှာ မလုံနိုင်အောင်ပေါ့လေမခွာနိုင်အောင်ပေါ့လေကွာမကြရအောင်ဆွဆွငင်းကြီးဖွဲ့ဆောင်ထားရတာချီနှောင်ထားရတာမကွာတော့ဘူးလားဒါကြောင့်ဥစ္စာသာနဲ့ဝိသိကိစ္စတို့ဟာအချင်းချင်းဖြောင်းမြောက်ဆိုင်ကြည့်ဖြစ်ကြတယ်လို့ဒီလိုဆိုပါတယ်အဲ့လိုပြည်ပြင်းတဲ့ဝိသေဝိသေကိစ္စဖြစ်လာပြီဆိုလို့ရှိရင် အဲဝိသရဖြစ်လာပြီဆိုလို့ရှိရင်ဒီစိတ်ကံဒီဝလာကိုစိတ်စဉ်ဝင်မလာရအောင်ပေါ့လေသူကတော့ချုပ်ဖြတ်ကလေးဒီဝိသေသအလိုလိုလေးပဲလုံကျွမ်းသွားတာပဲဒါရှုပ်ဖြစ်တဲ့တတ္တိတွေရှိတာရှုပ်ဖြစ်တယ်ဆိုတာသူ့ကိုပယ်လိုက်တာပါပဲပယ်လိုက်တယ်ဆိုတော့လည်းအဲ့ဒါဖြစ်ခုမပေးတာပါပဲဒီတော့ဝိသရသာဟာ အာယုံနဲ့ဖြည်းဖြည်းပြီးပုတ်တိုက်တဲ့ကဲလို့ဖြစ်ပြီးတော့သူစွန့်ရတ္တိရှိလာပြီဆိုလို့ရှိရင်ဒီဝရဏတရားတွေကိုအထူးသဖြင့်သူရဲ့ဆုံးနဲ့ဆက်ရည်တဲ့ဝိသိကိစ္စဒီဝရဏကိုပေါ့လေရှုပ်လိုက်လိုက်တယ်ပယ်ရှားလိုက်တယ်ဆိုတာပေါ့လေအဲ့ဒီတော့တယောက်တာပေါ့လေသူကဈာပနလည်းဆိုပါတယ်ဈာနာလည်းဆိုတယ်ဈာပနလည်းဆိုနေတာ ဒီဝိကိကိစ္စဟာသမဏချက်ချက်ကောင်းတဲ့တရားဆိုပါပရိသတ်ချက်လက်တွေမပါဘဲနဲ့အသေးအခေါ်လည်းပဲအချိန်ကုန်တဲ့ပုဂ္ဂိုလ်တွေမှာဆိုလို့ရှိရင်သူကအတိပညာရောင်ဆောင်ပြီးတော့ဖြစ်တတ်ပါတယ်အတိပညာကိုဆောင်တဲ့ဝိသေကိစ္စရဲ့အလှည့်အစားခံရတတ်ပါတယ် အတွေးပေါ်တက်တဲ့ဆန်တဲ့ပုဂ္ဂိုလ်တွေကဘာရှိတယ်ဆိုတော့တွေးခေါ်လိုက်တာပဲလေဒါဟုတ်သလားဓမ္မသလားစသည်ပေါ်လေသူတို့သင်ထားတဲ့ပညာအရာပေါ့ဥပယပကသံတိရဏမုခေလားဒီအမှန်ပဲကိုရှေ့ရှုပြီးတော့သူတို့တွေးခေါ်ကြတာပါပဲ။ဒါပေမဲ့သူတို့တွေးခေါ်တဲ့ပညာက အထင်ပဲဒီကတော့တကယ့်သဘာဝစိုက်သွားအောင်မြင်လာမျိုးတော့မဟုတ်ဘူးအရင်ကကြည့်ကြည့်မိမဖြစ်ဘူးအတွေးတက်တက်ကတော့ပယ်တော့မှအကြည့်ကြီးမဆုံးဖြတ်နိုင်ပါဘူးဆန္ဒရတွေဝင်နေမှာပါပဲအထင်ကအထင်ပါပဲထင်ရပဲစံပြောနေတာပဲအတိညာတကယ်အတိညာမပါထင်ရစံပြောရမှာတော့ သဘောမရှိဘူးသုံးတာတဲ့အရာလည်းပဲမရှိကြဘူးဆိုလို့တို့လို့ရုပ်ခါးတွေဝင်လာပါရှားတယ်ပဲဖြစ်တော့ဒီအကြောင်းအရာတစ်ခုနဲ့ပတ်သက်လာလို့ရှိရင်ဟိုဘက်ဒီဘက်လက်ဖက်ပြပြီးတော့စီရင်သုံးသပ်လိုက်တာပါပဲအဲ့ဒီစီရင်သုံးသပ်တဲ့အခါတခက်အတ္တပစ္စကပါကိုယ်ပိုင်ဉာဏ်ကမပါဘူး သဘာဝကိုဆိုက်အောင်ကြည့်နေတဲ့ဉာဏ်ကမပါဘူးအထင်မဲ့ပါသွားတယ်သင်ညွန်းတဲ့ဉာဏ်ပဲပါသွားတယ်တကယ်အမှန်တရားရရရရှိရတော့ရှိတော့ရှိရှိတာပါဥတည်တာပါပဲတကယ်အမှန်တရားမတွေ့တော့ဒီဝိသိကိစ္စကပညာရောင်ဆောင်ပြီးတော့အဲ့ဒီအတွေးခေါ်ပြီးတော့အထင်နဲ့အာဟုအထင်အာဟုနေတဲ့ပုဂ္ဂိုလ်အထင်ရအာဟုနေတဲ့ပုဂ္ဂိုလ်ကိုဖြေစားလိုက်တယ်တဲ့ဒီလိုဆိုပါတယ် ပရိသတ်ကြောင့်လည်းတရားပါအခုခေတ်မှာဆိုလို့ရှိရင်အသေးခေါ်တာတဲ့ပုဂ္ဂိုလ်ကြီးအဲဒီဝိသိကိစ္စအစေစားခံရပါတယ်သတ္တကောတောတကယ်ရှိလက်မောက်တိကျတဲ့သဘာဝအဖြစ်ကြီးစိတ်နဲ့တက်အောင်လို့ရွယ်စည်းချက်ဝိတ္တမပါဘူးဆိုလို့ရှိရင်စိတ်နဲ့မတည့်တဲ့အာယုံနဲ့ ပုတ်တိုက်ရင်ခြေသေးလေးရှိဘူးတယ်မရှိပါဘူးခြေသေးလေးမရှိဘူးဆိုလို့ရှိရင်လည်းသံဃာကတော့ဖြစ်မှာပဲလူလို့ဆိုတော့ဖြစ်မှာဒါတော့သိကြတယ်အထင်တော့တော့ရှိနေရှိမှာပဲအရင်တော့မရတော့ဒါသံဃာတွေဝင်လာပဲဒါသိကြတယ်အတွေ့အခေါ်တော့ရှိပြီးတော့လက်တွေကိုအလေးမမူတဲ့ပုဂ္ဂိုလ်ကြီး စိတ်ပုဂ္ဂိုလ်ကြီးဆိုလို့ရှိရင်ပုံပြီးဆိုးရတယ်ဘုရားတက်တဲ့တော်ကာလဒီအတွေ့အကြုံရှင်ဒါမျိုးစတိတူဟာတချိန်ကဘုရားဆံမောင်ရောက်သွားတယ်သူဟာတဲ့ဝါဒအမျိုးမျိုးရှိတဲ့ပုဂ္ဂိုလ်တွေကပုဂ္ဂိုလ်တွေကရှိတယ်ပုဂ္ဂိုလ်ကတမျိုးဒီလိုတမျိုးအမျိုးမျိုးပြောတတ်တယ် တရားမှန်တယ်ဆိုတာအတီးကြီးမဆုံးဖြတ်နိုင်ဘူးရဲ့အဲ့ဒါတွေလည်းအဲ့ဒါတွေကိုပဲဝေဖန်နေတာအချိန်ကုန်နေတာပါပဲလက်ဆောင်ပြားကိုရှောင်ထားတဲ့အခါလက်ဆောင်ပြားကလက်တွေမပါဘဲနဲ့အဲ့ဒီလိုပဲစာပြေသဘောမျိုးနဲ့ဝေဖန်နေတဲ့ပုဂ္ဂိုလ်ဉာဏ်မပြီးလို့ယုံမှန်တရားဖြစ်နေတဲ့ပုဂ္ဂိုလ်ငါပြားလည်းဘာမှမတတ်နိုင်ဘူးငါပြားလည်းမခင်နိုင်ဘူး ဘုရားမြတ်စွာတော်မှညီညီရလောက်အောင်ပေါ်ပြီးဒီလောက်ဒါမှအနှစ်သာရမရှိဘဲနဲ့၆တက်ဝေဖန်နေတဲ့ပုဂ္ဂိုလ်။ဆန္ဒမကင်းတဲ့ပုဂ္ဂိုလ်တွေတော့ဘုရားတော်မတတ်နိုင်ဘူးလို့ဆိုရတယ်။ဒီတော့ဒီတတိပ္ပာလုံးဟာမြတ်စွာဘုရားကယုံနေလောက်အောင်ဒီကိစ္စရဲ့အစတရားပညာချက်မှာပေါ့။ရင်းရတော့မြတ်စွာဘုရား အာမဂတ်ချက်ပေးထားပါတယ်ဘယ်ပုဂ္ဂိုလ်မှဒီလိုအာမဂတ်ချက်မပေးပါဘူးလောက်ကြည့်စိတ်ရှိကြမယ်ဆိုစဉ်းစားစီကြပါမယ်ဒါသိကြတယ်ဒီတော့သာသဘောအနေနဲ့ပေါ့လေကြာကုလာဝအနေနဲ့ပထမဆုံးရှုံထားခြင်းလားနော်အကြောင်းရုပ်ရှိရှိတယ်ဆိုလို့ရှိရင်ယုံထားခြင်းရတယ်အဲဒီယုံနဲ့ဆက် နှိုးနေတဲ့တတ္တတရားလေးကိုအလုံးနဲ့ပြည့်စုံပြုထောင်ရမယ်ပြည့်စုံပြုထောင်တယ်ဆိုတာကလည်းငင်းပေါ်လာတဲ့အာယုနဲ့ရှိမှတ်တဲ့စိတ်နဲ့တက်အောင်လို့အမြဲတစေရွယ်စုချက်ရှိနေရမယ်လေးလာကများလို့တက်ပြီဆိုလို့ရှိရင်အဲ့ဒီအာယုနဲ့ပုတ္တတိကတည်းကရှိပြီးတော့စိတ်ကိုလည်းပဲအဲ့ဒီအာယုမှာရှင်းအောင်ထားတယ်လို့ပြောတယ် ဖြစ်နေလို့တော့သိကြပါတယ်။အဲဒီကကြားလို့ရှိရင်ဘာနဲ့ပုတ်တိုက်သွားတယ်ဆိုတာကိုလေ။အပြားကြီးကျင်းတော်မှာပါပဲ။အဲဒီနောက်ဆက်မှာအဲဒီဘုံမှာစိတ်ကလေးစိုက်ကြပြီးတော့တကယ်အမှန်တရားကိုရှင်းရှင်းလင်းကြည့်သွားပြီဆိုလို့ရှိရင်တော့ဟုတ်တယ်ဆိုတာကိုသက်ခံလာမှာပါပဲ။ကိုဝိတဝိကာကဒီမျိုးသင်္ခါပြည့်စုံသွားရင်လည်းဒီဝရဏကြီးကျင်းတော့တယ် ကုသိုလ်ဖြစ်ရေးကိုအဟံတဖြစ်စေတတ်တဲ့ဒီဝိရဏတွေသင်တာစိတ်ကိုဉာဏ်စေတတ်တဲ့တရားတွေသင်တာ။ဒါမျက်မြင်နဲ့လား။သမဏေလောက်ဆက်ဖြစ်သွားလို့ရှိရင်သမဏေစာဒီဝိရဏတွေသင်နေတာပဲ။ဝိစီယကံဝိစီဝိစီအာကုသရိကံလေးဆိုတာပေါ့။ဟွန်း။ကမစ္စကမစ္စနာဖတ်ရဒီဝိရဏတွေတရားတွေသိစိတ်နေတာပဲ။ရှားရှားအာကုသရိကလည်းသိစိတ်နေတာပဲဒီမှာ။သင်နေတာပဲလက်ကြည့်လိုက်ကြည့်ဒီတရားကမှတ်ကြည့် ဒါလည်းပုဒ်တဲ့တကယ်တည်းရှိပြီးတော့ယောမတ္တရားတွေရှင်းပါပဲနော်။နောက်အတိညာလေးတွေဝင်လာတဲ့အခါမှာသာဟုတ်ပြီဆိုတာအတိအကျဆုံးဖြတ်ချက်ချရမှာပါပဲ။ဒီတော့သဗ္ဗနာဝအနေနဲ့ကျိုးရိုးလက်ခံထားတဲ့သတ္တတရားလုံးနေတဲ့သတ္တတရားကိုကြာကြာနာနာအခုဥဒ္ဒဝိသရဇာအင်္ဂါနှစ်ပါးနဲ့ပေါ့။တိတိကျကျသိတဲ့အလုပ်လုပ်လိုက်လို့ရှိရင် တကယ်သဘောမှန်တွေကိုအစစ်စစ်ကြည့်နေပြီးတော့အတိအကျမြင့်တက်လာတော့လက်ခံယုံမှားအာယုံကြည်မှုပေါ်လက်ခံမှုအတိအကျဆုံးဖြတ်မှုဆိုတာပေါ့သတ္တရားတွေကိုပုံရုပ်တိုးတက်လာမှာပေါ့ဒါတော့သိကြပါလားအဲ့ဒါလို့အလုပ်လက်တွေ့ရှိတဲ့ပုဂ္ဂိုလ်တွေမှာတော့ဒီတရားကိုလက်ခံတော့တာပါပဲဖြစ်ပွားစေတဲ့တရားတွေ ဖြစ်အောင်တိုးပွားအောင်ကြီးထွားအောင်များအောင်တဏှာနည်းနည်းပြုလုပ်နိုင်ပါလားတကယ်အမှန်တရားကိုကြည်ကြည်လေးသိနိုင်ပါလေစာရီတွေသင်လို့သုတ္တမေယဉာဏ်လေးနဲ့သဘာဝအစစ်ကိုကြည်ကြည်မသိနိုင်ဘူးအတွေးခေါ်နေလည်းပဲတစ်ချက် ဘာဝအဖြစ်တွေကိုလည်းပဲသိသိမသိနိုင်ပါဘူး။စာပြောပြောမယ်ဆိုလို့ရှိရင်သုတ္တမိယဉာဏ်။ဟွန်းသုတ္တမိယဉာဏ်ဆိုတာကကြာသိဉာဏ်ပေါ့။စာပေရောတွေသင်ထားတယ်။သုတ္တမိယဆိုတာတွေးခေါ်ဉာဏ်ပေါ့။အဲ့ဒီဉာဏ်နှမျိုးတွေကတော့တကယ်ယုံနဲ့တဘာဝအဖြစ်နဲ့ဤကြတဲ့နိဗ္ဗာန်ကိုအဲမတွေ့နိုင်ဘူး။အထင်တော့ရပါဘူးအရင်တော့မရဘူး အခုလိုပွားတဲ့တရားတွေပွားလို့သူတို့ကအားကြည်လာပြီဟင်းရည်ကျက်လာပြီဆိုလို့ရှိရင်တော့သတိကြီးရှိလာတော့တာပါပဲကိုယ်ရည်ရှိလာတာကိုယ်ရည်ရှိလာပြီဆိုလို့ရှိရင်တော့အခင်မဟုတ်တော့အမြင်ရှိသွားပြီစာလေးပါလေးမတော်တခေါက်နဲ့ကိုလာတွေးခေါ်ညာလေးကောင်းလို့တကယ်ပညာရှိကြီးတော့ဒီလိုတော့ဆိုလို့တော့မရပါဘူးအဲ့ဒါလည်းအချိန်ကုန်နေတယ်ဆိုလို့ရှိရင် ခေယကြံပြောဉာဏ်တော်သဘောမရှိယုံမှဝင်သုတ္တဉာဏ်စိတ္တဉာဏ်လေးနဲ့ခေယပြောတော့လက်တွေ့အစီအမံမပါဘူးဆိုတော့သူလေ့လာချက်သဘာဝလည်းမတန့်ရှင်းဘူးအထင်နဲ့ရှင်းရတဲ့ဟာဆိုတော့မတန့်ရှင်းဘူးပေါ့အတ္တပစ္စည်းကမဟုတ်ဘူးရှင်းရတဲ့အရာမတန့်ရှင်းရတဲ့အတိအရလည်းမတန့်ရှင်းမတန့်ရှင်းတော့ဒါတကယ်ကိုစိတ်ချလိုက်ချက် မဖြစ်ဘူးသံတရားတွေဝင်လာတာမဖြစ်လို့ဆိုတော့တကယ်အစ်အာရုံနဲ့တဲ့တဲ့မမကြီးမဟုတ်တော့ပုတ်တိုက်တကယ်လို့ပေါ့လူစားကဒါကမဖြစ်သေးဘူးပေါ့နော်အဲ့ဒါပါပဲအဲ့တော့ခုလိုနည်းနဲ့ဖြစ်ခိုက်လိုက်လိုက်ပြီးတော့ချိန်ပြီးတော့အားစိုက်ပြီးတော့ရှုတဲ့အခါအောင်နမရှိနေတိတိရှိပါပြီဆိုလို့ရှိရင်ဒါပါလဲဆိုတာပေါ့လေနောက် သိလာတာပဲတတိသမားကြီးသိလာတယ်ဖြစ်လာတာပဲရှင်းရှင်းသိလာတာပဲကြောင်းကျိုးတွေသိလာတယ်သူတို့ရဲ့မျက်စိသဘောပဲဆိုတော့သိလာတယ်အဲဒါတော့မြင်တာကိုပြောတာပဲတကယ်လည်းမြင်တော့တာပဲမြင်ရမှန်ပြောတယ်မြင်ရကိုအမှန်ပြောတာပဲဟောထင်ရကိုကြံပြောတာကတော့သူကတော့မြင်ရကိုအမှန်ပြောတာမြင်ရမှန်ပြောမြင်မြင်တော့သဘောတန့်စေယုံမှဆင်းတယ်ယုံမှတန်ကြရင်လည်းကျင်းတော့တာပဲ သံဃာတရားထုတ်တဲ့ခါမှာအာထုဆမှာတော့ဒီဇာမျက်နှစ်ပါးဟာသိအရေးကြီးပါတယ်လို့ဥပဒနာရှိတဲ့ပုဂ္ဂိုလ်များလည်းပဲဒီဇာမျက်နှစ်ပါးသိအရေးကြီးတယ်ဆိုတာကောင်းသဘောပေါက်နားလည်ဖို့ပါပဲသံဃာများဟာအပညာတဆိုတဲ့ပုဂ္ဂိုလ်ဖြစ်ဆိုတဲ့အချက်ကလေးဟာအမှန်အတတ်ကြောက်ပါ ရှင်းလင်းချင်းလက်တွေ့အားထုတ်နေတဲ့ပုဂ္ဂိုလ်ကြီးသဘာဝတရားတွေကိုတကယ်များလို့အားထုတ်နေတဲ့ပုဂ္ဂိုလ်ကြီးဖို့ရတော့တကယ်မှတ်သားထားတဲ့အဘိဆိုတာကထူးခြားသောပညာရှိအရာတကြည့်ရတဲ့အရာတွေကြည့်တတ်တဲ့အရာတွေအဲဒါကြီးတကယ်ရှိအောင်ရှိတယ်နိုင်ရတရားတွေနာနေရတရားတွေထူးတယ်ဆိုတာ ပယ်မှရှိတယ်ပယ်ထက်ကိုရှိတယ်ဆိုတော့အပိစာသိတ္တမြာယစိတ်တမြာယဆိုဒီဝိသိချာပညာယညာတာပညာတာလို့ပြောထားပါတယ်။ဒီနည်းပြောရလို့ရှိရင်သာဝေကြီးသင်ကြားလို့သိတဲ့အဖြစ်ကိုသုတ္တမြတ်ပညာခေါ်ပါတယ်။သတိပညာကိုဖြစ်ဖြစ်ကိုတွေးခေါ်လို့ရတဲ့ပညာကိုဖြစ်ဖြစ် အဲ့ဒီအသေးခေါ်စဉ်းစားလို့ရတဲ့ပညာကိုတော့လက်တွေ့မှာပါပဲနဲ့စဉ်းစားလို့ရတဲ့ပညာကိုတော့စိတ်ဓာမယပညာလို့ခေါ်ရတယ်။သုတ္တမယဉာဏ်စိတ်ဓာမယဉာဏ်လို့လည်းဒီလိုလဲဆိုရတယ်။အခုလိုသံသဘောမျိုးနဲ့အာရုံမရှိနဲ့ဆက်ပြီးတော့ပုတ္တတိကေဖြစ်တော့အာသမိအတိသမာဓိပညာပါတဲ့ဒီလိုအတိမျိုးကတော့ပေါ့ အဲ့ဒီလိုအပ်တဲ့အားတွေကိုပေါ်တဲ့ပေါ်တဲ့တရားတွေကိုပွားပြီးတော့ရရှိတဲ့အစီအဲ့ဒီအစီကကလည်းအစိတ်ဓာတ်မြတ်ဉာဏ်နဲ့ပို့ထူးတယ်တုတ္တမြတ်ဉာဏ်နဲ့လည်းပို့ထူးတယ်ဘာဖြစ်လို့ထူးရလဲဆိုတော့ခုနရှေးပိုင်းဉာဏ်နှစ်ပါးကတစ်ခေတ်သဘာဝအစ်စ်တွေကိုမထိခင်တာမတွေ့နိုင်ဘူးအချင်းလောက်ပဲရတယ်အမြင်မရဘူး ကျိုးလို့အားထုတ်လို့သဘာဝနဲ့စိတ်နဲ့ကျက်ပြီးတော့ချီးချီးမိမိဖြစ်သွားတဲ့အတိမျိုးကသာအဲ့ဒါကမှတကယ်အော်နမယရဲ့အတိဆိုတည်ကြတဲ့အတိအဲ့ဒါအမြင်ခေါ်တယ်အဲ့ဒီအမြင်ရှိလာပြီဆိုလို့ရှိရင်ဘာမှသံတရားရဲ့ဝင်ရမရှိတော့ဘူးတွေ့ရတဲ့ဟာလည်းရှင်းပြီတွေ့ကြည့်တဲ့အတိကလေးကလည်းရှင်းပြီဆိုတော့လက်ဖက်လုံးရှင်းပြီဆိုတော့သံတရားကြီးရှင်းသွားတာပဲ ပေါ်လာတဲ့အာယုံကိုချစ်ချစ်နဲ့ရင်းပေါ်လို့ညီညီရရမှတ်ရမယ်အစားအတွေ့အခေါ်ထည့်လိုက်လို့ရှိရင်အတွေ့အခေါ်ကိုဥစားပြလိုက်လို့ရှိရင်အဲဒီအတွေ့အခေါ်ပညာတဲ့အစာကောင်းများစွာတာလို့ဘာဝနာများပညာပေါ်အဲဒါကြီးဆုံးရှုံးကြတော့တာတွေ့ခေါ်ပညာလည်းရရင်လည်းရလိုက်မှာပါသူ့ရဲ့သားရဲ့ဟာကြီးတော့ဆုံးရှုံးသွားလိမ့်မယ် အဲ့တော့ဒီတရားအထုနေရောဂီပုဂ္ဂိုလ်များဟာငါကအကျိုးပေါ်ပြရာကြီးရှင်းပြထားတာဖြစ်တော့အဖြစ်ပါပြီးတော့ဒီတရားထုတ်တဲ့ခံမှာလည်းပဲသာပါတယ်ဒါပဲလို့လဲဒါဘာကြောင့်လဲဆိုတာပါလေဒီအသေးခေါ်လို့ဥသာမသိကြပါနဲ့ပိုပိုချင်းပေါ်လေးတက်အောင်လို့ချိန်ရပြီးတော့လေဖြည်းဖြည်းလေးဖြည်းအောင်အားဆိုင်ဖြစ်အများကြီးပေါ်လေးအားဆိုင်ပြီးတော့ရှိမှကြပါ အဲ့ဒါအားထုတ်ပြီးတော့ရှိမှလို့ရှိရင်ငကောကအပြင်းကိုလည်းပဲလွှမ်းမိုးလာမှာငကောကအပြင်းရှိရတယ်ဆိုရင်အပြင်းကိုလည်းလွှမ်းမိုးလာမှာဒီနည်းနဲ့ပဲခုနအဖက်ကဝိသိကိစ္စအဲကိနမိတ္တနိဝရဏဝိသိကိစ္စနိဝရဏကိုဆိုင်ကနှစ်ပါးကအနိုင်ယူသလိုအားဆိုင်မှုအစရှိတဲ့တရားတွေကလည်းပဲတမတမအတွင်းမှာ အောင်ပွဲခံရလေးတွေပေါ့ဒီအကျွမ်းတက်တိလေးတွေရှိကြကြဖြစ်လာပြီးတော့တကယ်အဖြစ်ဒီတာကိုအောင်ပွဲခံရတာတွေ့မှာပါပဲနှစ်ခါကြာမှအဲ့ဒီအဲအတ္တဘခေါ်ရဲ့ရင်းဝိရအကြောင်းပြောမှာပါဒီနေ့ဒီလိုက်ကြည့်တော့တော့ဒါပဲရကြအောင်လို့